ခန်းကြီး3အငယ်1မှ9ထိုအခါငါတို့သည်လှည့်၍ဘာရှံပြည်သို့ခရီးသွားကြ၏ဘာရှံရှင်ပြည်ဩကသည်လည်းမိမိလူအပေါင်းတို့နှင့်တကွာအေဒရိအရမှစစ်တိုက်ခြင်းဟာခြီလာ၏သာရဘုရားကလည်းသူ့ကိုမကြောက်နှင့်သူနှင့်တကွာသူ၏လူအပေါင်းတို့ကို၎င်းသူ့မြေကို၎င်းတစ်လက်၌ငါအပ်ပေးမည် ဟေရှဘုန်မြို့နေအာမောရိရှင်ဘုရင်ရှိဟုန်ကို ပြုသကဲ့သို့ဤမင်းကိုလည်းပြုရမည်ဟုငါ့အားမိန့်တော်မူ၏။ထိုသို့ငါတို့ဘုရားသခင်ထာဝရဘုရားသည်ဗာရှန်ရှင်ဘုရင်ဩဃနှင့်သူ၏လူအပေါင်းတို့ကိုငါတို့လက်၌အပ်တော်မူသဖြင့်၊တယောက်မျှမကြွင်းစေခြင်းငှါလုပ်ကြံကြ၏။ထိုအခါငါတို့သည်မြို့ခြောက်ဆယ်နှင့်ပြည့်စုံသော အာဂေါဘတိုင်း၊ဗာရှန်ရှင်ဘုရင်ဩဃမင်း၏နိုင်ငံကို တမျိုးမျှမကျွင်းစေခြင်းငှာတိုက်ယူကြ၏ထိုမျိုးရှိသမျှတို့သည် မြင့်သောမျိုးယိုးမျိုးတကားများကန့်လန့်ခြင်းများနှင့်ခိုင်ခံ့သောမြို့ဖြစ်သည်ထိုမှတပါများစွာသောရွာတို့ကိုလည်းတိုက်ယူ၍ရှင်းရှင်းဖျက်ဆီးကြ၏ဟေရှဘုန်ရှင်မင်းရှိဟုန်ကိုပြုတကဲ့သို့အရရ၌ယောက်ျားမိန်းမသူငယ်တို့ကိုတုတ်တင်ပယ်ရှင်းကြ၏ဒရိษံများ မြို့ရွာ၌လက်ရဥစ္စာများ ရှိသမျှတို့ကို ကိုဖို့သိမ်းယူကြ၏အငယ်၈မှ19ထိုအခါအာနုမြစ်မှဆက်၍ဟေရမုန်တောင်တိုင်အောင်ယော်ဒန်မြစ်အရှေ့ဘက်၌ရှိသောမြေကိုငါတို့သည်သိမ်းယူကြ၏ဟေရမုန်တောင်ကိုဇီဒုံလူတို့သည်ဇီရုံဟူ၍၎င်းအာမောရိ လူတို့သည် ရှနီရဟူ၍၎င်းခေါ်ဝေါ်ကြ၏ဂျိုင်း၌ရှိသည်မြသောမြို့တို့နှင့်ဂိလပြည်တလျှောက်လုံးဩဂမင်း၏နိုင်ငံဝင်တလကမြို့အေဒရီမြို့တိုင်အောင်ဗန်ရှံပြည်တလျှောက်လုံးကိုသိမ်းယူကြ၏အလွန်ကြီးမားသောလူမျိုးမှဆင်းသက်သောဗန်ရှံရှင်ပြည်ဩဂတယောက်တီးသာကြံကျွင်း၏လူအတောင်အားဖြင့်အလျား9000အနံ4000ရှိသော သူ၏ တန်ကရင်သည်အာမုံပြည်ရဘမြို့၌ရှိသည်မဟုတ်လောထိုအခါငါတို့သိမ့်ယူသောမြေကို အာနုံမြစ်နားတွင်ရှိသော အာယောမြို့မှဆ၍ဂိလတောင်တဝက်တိုင်အောင်မြို့များနှင့်တကွရုဘင်အမျိုးသားဂပ်အမျိုးသားတို့အားငါပေး၏ဂိလတောင်တဝက်နှင့်ဩဂမင်းအစိုးရသောနိုင်ငံအဝင်အလွန်ကြီးမားသော လူမျိုးနေရာဟု၍ခေါ်ဝေါ်သောအာဂောဘတိုင်း ဗာရှံပြည်တပြည်လုံးကိုမနာရှေအမျိုးသားတဝက်အားငါပေး၏မနာရှေအမျိုးသားယာဣရသည် အာဂောဘတိုင်းတိုင်းလုံးကိုဂေရှုရရွာမာခာရွာအထိသိမ့်ယူပြီးမှယနေ့တိုင်အောင်မိမိအမိကိုလက်၍ဘာရှန်ဟာရုတ်ယာဣရပြည်ဟုသမုတ်လေ၏ဂိလန်မြို့ကိုကမာခိရအမျိုးသားတို့အားငါပေး၏ ရုဗင်အမျိုးသားဂဒ်အမျိုးသားတို့အားလည်းဂိလန်မြို့မှအာနုံမြစ်တိုင်အောင် မြစ်ကွေ့သောမြေနှင့်တကွာ အာမုန်ပြည်အပိုင်းအခြားဖြစ်သောရဘုတ်မြစ်တိုင်အောင် မြေတစ်လျှောက်လုံးကို၎င်းလွင်ပြင်နှင့်တကွာယော်ဒန်မြစ်နာဂင်နီတရက်အရမှ လွင်ပြင်နှင့်ဆိုင်သောတောတုံအိုင်အရှိအာစုပိတကံမြို့တိုင်အောင် မြေတစ်လျှောက်လုံးကို၎င်းငါပေး၏ အငယ်၁၈မှ22ထိုအခါငါကတင်တို့ဤဖျားသခင်သာရဖျားသည်ဤမြေကိုတင်တို့အားအပိုင်ပေးတော်မူပြီးတို့ရတွင်စစ်တိုက်တတ်သောသူအပေါင်းတို့သည်လက်နက်ကိုကင်၍တင်တို့ညီကိုဤဒေလမျိုးသားတို့ ရှေ့မှကူးသွားရကြမည်သာရဖျားသည်တင်တို့အားချမ်းသာပေးတော်မူသည်နှီးတူဤကိုယ်တို့အားပေးတော်မူမူမီတိုင်အောင်၎င်း ယော်ဒန်မြစ်တစ်ဖက်၌တင်တို့ဖျားသခင်သာရဖျားပေးတော်မူသောမြေကို သူတို့သည် မသိမ့်မယူမီတိုင်အောင်၎င်းတင်တို့မယားသားသူငယ်များတရိษံများတို့သည်ငါပေးသောမြို့တို့၌နေရကြမည်တင်တို့တွင်တရိษံများစွာရှိသည်ကိုငါသိ၏အမှုပြီးမှငါပေးနှင့်သည့်အတိုင်းတင်တို့ရှိသည်များသည်အတီးအီးပိုင်ထိုက်သောမြေတို့ ပြန်လာရကြမည်ဟုသင်တို့အားငါမှားထား၏ထိုအခါယောရှုကိုလည်းသင်ဖျားသခင်သာရဖျားသည်ဤရှင်မင်းနှစ်ပါး၌ပြုတော်မူသောအမှုအလုံးစုံကိုသင်သည် ကိုယ်တိုင်မြင်ရပြီထိုတူသာရဖျားသည် သင်ရောက်သမျှသော တိုင်းနိုင်ငံတို့၌ပြုတော်မူလိမ့်မည်ထိုသူတို့ကိုမကြောက်နှင့်သင်ဖျားသခင်သာရဖျားသည်တင့်ဘက်၌စစ်ကူတော်မူမည်ဟုငါမှားထားလေ၏ အငယ်23မှ29ထိုအခါသာရဖျားကိုငါတောင်းပန်သည်ကားအိုအရှင်သာရဖျားကိုရောဒီကိုရောကျွန်အားတကူအာနုဘော်တော်ကို၎င်းအာကြီးသောလက်တော်ကို၎င်းပြဆပြုတော်မူပြီးကိုရောစီရင်၍တကူတော်ကို ပြသည့်အတိုင်းကောင်းကင်မြေကြီးပေါ်မှအဘယ်မည်သောဖျားပြုနိုင်ပါသနည်းအကျွန်ုပ်သည်ယော်ဒန်မြစ်တစ်ဖက်သို့ကူး၍ ထိုကောင်းမွန်သော ပြည်နှင့်လေဗနုန်တောင်မှစ၍တင့်တယ်သောတောင်များကိုမြင်ရမည်အကြောင်းအခွင့်ပေးတော်မူပါဟု တောင်းပန်သော်လည်း၊ထာဝရဘုရားသည်သင်တို့အတွက်ငါ့ကိုအမျက်ထွက်တော်မူသောကြောင့်၊ငါ့စကားကိုနားထောင်တော်မမူ။ထာဝရဘုရားကလည်း၊တန်တော့။ဤအမှုနှင့်ဆိုင်သောစကားကို နောက်တဖန်မလျှောက်နှင့်။ပိသဂါတောင်ထိပ်ပေါ်သို့တက်ပြီးလျှင်၊အရှေ့၊အနောက်၊တောင်၊မြောက် လေးမျက်နှာသို့မျှော်၍ထိုပြည်ကိုကြည့်ရှုလော့ယော်ဒန်မြစ်ကိုမကူးရတို့ရတွင်ယောရှုကိုမှာခဲ့၍အားပေးလော့မဆထောက်ပင်လော့သူသည်ဤလူမျိုးရှိမှတွား၍တင်မြင်ရသောပြည်ကို အမွေခံစေရမည်ဟုငါအားမိန့်တော်မူ၏ထိုသောငါတို့သည်ဘက်ဖေကူရမြို့တစ်ဖက်၌ရှိသောကျိန်းတွင်နေရကြ၏